ခန်းကြီး35အငယ်1မှ30တဖန်ယောရှိမင်းသည်ယေရုရှလင်မြို့၌ဒါဝရဖျားဖို့ပတ္တခံပွဲကိုခံတော်မူ၍ပထမလ14ရက်နေ့တွင် ပတ္တခံတိုးတငယ်ကိုတတ်ကြ၏ယေပရောဟိတ်တို့ကိုမိမိတို့အရာ၌ခံထား၍ဗိမာန်တော်အမှုကိုစောင့်စီခြင်းဟံနှိုးဆော်တော်မူ၏ဤဒေလံအမျိုးရှိသည်မြတ်ကိုတွင်တင်၍ ဒါဝရဘုရားအဖို့တန်ရှင်းသောလေဝိသားတို့ကိုခေါ်၍ဣဒရေလရှင်မြေဒါဝိဒ်သားရှောလမုန်တိဆောက်သောအိမ်၌တန်ရှင်းသောတစ်တာတော်ကို တွင်ထားကြလော့နောက်တပံတစ်တာတော်ကိုမထမ်းဘဲတင်တို့ဘုရားသခင်သာရဘုရား၏အမှုဘုရားသခင်၏လူဣဒရေလအမျိုး၏အမှုကိုထမ်းကြလော့ဣဒရေလရှင်ဘင်ဒါဝိမှတ်စာတားတော်ရှောလမုန်မှတ်စာနှင့်အညီတင်းဖွဲ့သည့်အတိုင်းအဆွေအမျိုးလိုက်ကိုကိုပြင်ဆင်၍ ပြည်သူပြည်သားဖြစ်သောသင်တို့ညီအစ်ကိုအဘတို့အဆွေအမျိုးနှင့် လေဝိသားအဆွေအမျိုးအသီးအသီးနေရာရှိသည်အတိုင်း၊သန့်ရှင်းရာဌာနတော်၌ရပ်နေကြလော့။ထိုသို့ပသခါသိုးသငယ်ကိုသတ်၍ကိုယ်ကိုသန့်ရှင်းစေကြလော့။သင်တို့ညီအစ်ကိုတို့သည် မောရှေအားဖြင့်ထာဝရဘုရားမှာထားတော်မူသည်အတိုင်းပြုစေခြင်းငှါသူတို့ကိုလည်းပြင်ဆင်ကြလော့ဟုမိန့်တော်မူ၏။ စီဝေသောသူအပေါင်းတို့သည်ပတ္တခါပွဲခံเสียဖို့ယောရှိမင်းသည်မိမိဥစ္စာတိုးတငယ်စိတ်တငယ်3000နှင့်နွား3000ကိုပေးတော်မူ၏မူမတ်တို့သည်လည်းစေတနာစိတ်ရှိ၍လူများယေပရဟိလေဝိသားတို့အားပေးကြ၏ဗိမာန်တော်မူဟိလခိဇာခရီယေဟေလန်သည်လည်းပတ္တခါပွဲခံเสียဖို့တိုးစိတ်2600နှင့် ၊နွားသုံးရာကိုယဇ်ပုရောဟိတ်တို့အားပေးကြ၏။လေဝိသားအကြီးအကဲကောနနိ၊ရှေမာယ၊ဟာရှဘိ၊ယေယေလ၊ယောဇဗဒ်၊နာသနေလနှင့်သူ၏ညီများတို့သည်လည်း၊ပသခါပွဲခံစရာဘို့သိုးဆိတ်ငါးထောင်နှင့်နွားငါးရာကိုလေဝိသားတို့အားပေးကြ၏။ထိုသို့ရှင်ဘုရင်အမိန့်တော်အတိုင်းဝတ်ပြုစရာပြင်ဆင်၍ယဇ်ပုရောဟိတ်တို့သည်မိမိတို့နေရာ၌ရပ်၍ လေဝိသားတို့သည်မိမိတို့အမှုကို ဆောင်ရွက်ကြ၏အငယ်7မှ15ပတ္တခါတိုးတငယ်ကိုတတ်၍ယေပရောဟိတ်တို့သည်အသွေးကိုလက်နှင့်ဖြန်းလျက်လေဝိသားတို့သည်အရေးကို ခွာလျက်ပြုကြ၏မောရှိကျမ်းစာ၌ရေးထားသည့်အတိုင်းဒါဝရဖျံအား ပူဇော်စရာဖို့လူများအဆွေအမျိုးလိုက်အတီးတီးတို့အားပေးဝေခြင်းဟာ မိရှုရာရစ်များနှင့်နွားများကို ခွဲထားကြ၏ထုံးဖွဲ့တော်မူသည့်အတိုင်းပတ္တခါတိုးတငယ်ကိုမိနှင့်กินကြ၏တန်ရှင်းသော ပူဇော်တကံအခြားတို့ကိုမြေအိုးတန်အိုးတန်ခရာ၌ပြုတ်၍လူအပေါင်းတို့အားအလင်းအမြန်ဝေဖန်ကြ၏ထိုနောက်မှ ကိုအဖို့နှင့်ယေဘရဟိတ်အဖို့ကိုပြင်ဆင်ကြ၏ ။အာရုန်သားယဇ်ပုရောဟိတ်တို့သည်ညဦးတိုင်အောင်မီးရှို့ရာယဇ်နှင့်ဆီဥကို ပူဇော်လျက်နေရသောကြောင့်၊လေဝိသားတို့သည် ကိုယ်အဘို့ကို၎င်း၊အာရုန်သားယဇ်ပုရောဟိတ်အဘို့ကို၎င်းပြင်ဆင်ကြ၏။ဒါဝိဒ်နှင့်ရှင်ဘုရင်၏ပရောဖက်အာသပ်၊ဟေမန်၊ယေဒုသုန်တို့စီရင်သည်အတိုင်း၊အာသပ်အမျိုးသားသီချင်းသည်တို့သည် မိမိတို့နေရာ၌ရှိကြ၏။တံခါးစောင့်တို့သည်မိမိတို့အမှုကိုမရှောင် တကားရှိသမျှတို့ကိုစောင့်ကြ၏သူတို့ညီအကို လေဝိသားတို့သည် သူတို့အဖို့ပြင်ဆင်ကြ၏အငယ်16မှ19ထိုတို့ယောရှိမင်းကြီးမိန်တော်မူသည့်အတိုင်းပတ္တခါပွဲကို ခံ၍သာရဖျား၏ရစ်ပလင်ပေါ်မှာမိရှို့ရာရစ်တို့ကို ပူဇော်ခြင်းဟာသာရဖျားအား ပြုအပ်သောဝတ်အလုံးစုံကို ထိုနေ့ခြင်းတွင် ပြင်ဆင်ကြ၏။စည်းဝေးသောဣသရေလအမျိုးသားတို့သည် ထိုအခါပသခါပွဲကို၎င်း၊အဇုမပွဲကို၎င်းခုနစ်ရက်ပတ်လုံးခံကြ၏။ယောရှိမင်းနှင့်ယဇ်ပုရောဟိတ်၊လေဝိသား၊စည်းဝေးသောယုဒပြည်၊ဣသရေလပြည်သား၊ယေရုရှလင်မြို့သားအပေါင်းတို့ခံသောထိုပသခါပွဲကဲ့သို့သောပွဲကိုပရောဖက်ရှမွေလလက်ထက်မှစ၍ဣသရေလနိုင်ငံ၌မခံ ထိုသို့သောပတ္တခံပွဲကိုဣဒရေလရှင်မြေတယောက်မျှမခံယောရှိမင်းနန်းဆန်၁၈နှစ်တွင် ထိုပတ္တခံပွဲကိုခံကြ၏အငယ်20မှ29ထိုနောက်မှယောရှိသည်ဗိမာန်တော်ကို ပြင်ဆင်ပြီးမှအေဂုတုရှင်မင်းနေခေါ်သည်ဥဖရမျက်နာခါခေမိမြို့သို့စစ်ချီသည်တွင် ယောရှိမင်းသည်ဆီးတားခြင်းငှါထွက်လေ၏။အဲဂုတ္တုရှင်ဘုရင်က၊အိုယုဒရှင်ဘုရင်၊သင်သည်ငါနှင့်အဘယ်သို့ဆိုင်သနည်း။သင့်ကိုယနေ့ငါစစ်ချီသည်မဟုတ်။ငါနှင့်စစ်တိုက်ဘက်ဖြစ်သောအမျိုးကိုစစ်ချီ၏။ငါအလျင်အမြန်ပြုမည်အကြောင်းဘုရားသခင်မှာထားတော်မူပြီ။ငါ့ဘက်၌ရှိသောဘုရားသခင်ကိုဆန့်ကျင်ဘက်မပြုဘဲနေလော့။သို့မဟုတ်သင့်ကိုဖျက်ဆီးတော်မူမည်ဟုသံတမန်ကိုစေလွှတ်၍မှာလိုက်လေ၏ တို့ရတွင်ယောရှိသည်မလွှဲမရှောင် နေခေါ်ဆင့်ဆိုသောဘုရားသခင်၏အမိန့်တော်ကိုနားမထောင်စစ်တိုက်ခြင်းဟံခြားနာသောအယောင်ကိုဆောင်လျက်မေကိန်တော်ချိုင်၌စစ်ပွဲတဲသို့ဝင်လေ၏လေးသူရဲတို့သည်ယောရှိမင်းကြီးကိုပြစ်၍မှန်သဖြင့်မင်းကြီးကငါ့ကို ဆောင်တော်လောပြင်းစွာအထီးခိုက်ခံရသည်ဟုကျွန်တို့အားဆိုလျင်ကျွန်တို့သည်ယထာတော်ဘောကချ၍ဒုတိယယထာတော်ဘော၌တင်ပြီးလျင် ယေရုရှလင်မြို့သို့ဆောင်သွားသောအခါအနိစ္စရောက်၍ဘိုးဘေးတို့သင်္ချိုင်း၌သင်္ဂြိုဟ်ခြင်းကိုခံလေ၏။ယုဒပြည်သူယေရုရှလင်မြို့သားအပေါင်းတို့သည်ယောရှိမင်းအနိစ္စရောက်သောကြောင့်ငိုကြွေးမြည်တမ်းခြင်းကိုပြုကြ၏။ယေရမိသည်လည်းမြည်တမ်းသောစကားကိုစီရင်၍သီချင်းသည်၊ယောက်ျားမိန်းမရှိသမျှတို့သည်ယနေ့တိုင်အောင်ယောရှိမင်းကိုအောက်မေ့လျက်၊ထိုမြည်တမ်းသောစကားကိုသုံးဆောင်သဖြင့် ဣဒရေလထုံးစံဖြစ်လေ၏ထိုစကားသည်မိတန်းစာ၌ရေးထားလျက်ရှိသည်ယောရှိပြုမှုသော အမှုရာကျွင်းလေသမျှတို့နှင့်အရဖျား၏ပညတိကျမ်း၌ရေးထားသည့်အတိုင်းဂျေစုပြုခြင်းအကျင့်ကျင့်ခြင်းအရာအစအဆုံးတို့သည်ဣဒရေလရာဇဝင်နှင့်ယူဒရာဇဝင်၌ရေးထားလျက်ရှိ၏